မနေ့ကသမဏနာတာမြတ်စွာဘုရားဟောညွှန်မိတ်ကြားတဲ့အတိုင်းအားထုတ်လို့သောတပတိမိညာအထူးကြီးရရှိတော့သောတပန်ဖြစ်သွားပါလေသူဟာဥပဘကမဲ့ခေါ်တဲ့ဥပဒနာမဲ့ဥပဒနာသမာဓိရှိသွားရှိတဲ့မဲ့ယထာကြီးမဲ့ယဉ်ကြီးပါလေအင်းယဉ်ပိုင်သွားပါတယ် မြတ်စွာဘုရားကဟောတာတော့အရတ္တဖို့ကောရောက်တဲ့အထိရဟနာဖြစ်တဲ့အထိဒေသနာတော့ဟောပါတယ်။ဒါပေမဲ့လူသူမှာကအဲဒီအရတ္တဖို့ကောရောက်နေလောက်တဲ့ဥပနိတယပေါ့လေ။အာကြီးရဲ့အကြောင်းကမပြည့်စုံတော့သောတာပန်လောက်လည်းပဲပြည့်ရရှားပါလေ။သောတာပန်ဖြစ်သွားတော့ ပယ်တဲ့နဲ့ကိရိယာအဲကိရိတာတွေသာယောစဉ်တရားတွေပယ်လိုက်ပါလေပယ်ရမယ်လုံးဝပယ်လိုက်တဲ့သာယောစဉ်တရားတွေကတော့ဒိဋ္ဌိရဲ့ကိစ္စကိစ္စရဲ့တိရပရပရမတရဲ့ဒီ၃ပါးပါဠိတော်လိုကတော့ဒီ၃ပါးပါသာကတာဆိုပါစေအိစ္ဆာမစ္စရိယဒီနှမျိုးပါထည့်လိုက်လို့ရှိရင်တော့၅မျိုးသာယောစဉ်၅ပါးခင်းသွားပါတယ် နတ်သားလူဘဝရဟဘဝတဲ့ကွာသူကအထုတ်လာတော့ယုံနာလည်းပဲအဲ့ဒီလောက်တည်းကကွဲခဲ့ကိုပေါ်ပါတယ်တကယ်လို့မကွဲတော့မြတ်စွာဘုရားဟောတဲ့အခါကိုယ်လည်းစိုက်ပြီးတော့ရှိလို့ရှိရင်တကယ်ရှိယုံနာနေကိုမှန်တိုင်းသိပါတယ်မှန်တိုင်းသိရဆိုတဲ့ကောကတက္ကဒိဋ္ဌိကတရင်ကပဟံအနေအချင်းကိုလေကျင့်သွားပြီချိန်ပိုင်း ဟောဒီကင်းသွားတယ်။ဒါကလည်းဝိရိယမလို့သတ္တပတိမဖြစ်သေးလို့ရှိရင်ချိန်ကြီးအပြတ်မကင်းသေးဘူး။ဒုနာကိုပိုက်ထားပြီးတော့တိခဲ့တဲ့နမရူပပရိစေကညာနဲ့ဒိဋ္ဌိသက္ကရာဒိဋ္ဌိကိုပေါ့လေ။อืมချိန်ပိုင်းကင်းကြရနေပြီးတော့သတ္တပတိမဖြစ်တာနဲ့ဒါကလည်းအပြတ်ကင်းသွားတယ်။နုတ္တိယကိလေသာပါကင်းသွားတယ်။အဲဒါကင်းသွားတဲ့အတွက်သတ္တဗာဟာယုံနာနေပေါ်မှာယုံနာနေနဲ့မြင်တာပဲပုဂ္ဂတ္တဗာနေနဲ့မြင်တော့ အဲ့ဒါဒိဋ္ဌိကင်းတယ်လို့ခေါ်ပါတယ်အဲ့ဒီလွယ်မှားတဲ့အမြင်ဒိဋ္ဌိကင်းတယ်ဆိုရင်ဥစ္စကိစ္စဆိုတာကသူ့ရဲ့နောက်လိုက်နောက်ပါသဘောမျိုးပဲမြင်မှမရသေးရင်တော့ဒုလောဒုလောနဲ့အတိအပြည့်မဆုံးဖြတ်နိုင်တဲ့ဝိသိကိစ္စကဖြစ်နေပဲမျက်စိလဲနေတဲ့ပုဂ္ဂိုလ်ဟာလဲနေတော့တော့အရှိအနောက်တောင်မြောက်မကွဲဘူးပေါ့မျက်စိလည်းကြည်သွားတဲ့အခါအရှိအနောက်တောင်မြောက်ကွဲသွားပြီလေ အမြင်မှရတယ်ဆိုတဲ့ကူကယုံဝတ္တတရားကြီးကကျင်းသွားပြီအဲဒီယုံဝတ္တတရားကျင်းတာကတော့တရားရှိမှခါကရှိမှဆဲမှာအကြောင်းနဲ့အကျိုးကိုဆက်ဆက်ပြီးတော့သိမြင်တယ်ဆိုတဲ့ကူကအတိတ်ကလည်းဒီလိုအကြောင်းကျိုးအကြောင်းကျိုးသာရှိခဲ့တယ်။နောက်လည်းပဲဒီလိုအကြောင်းကျိုးရှိဥမှာပဲဆိုတာပေါ့လေ။ပစ္စယပရိခဉာဏ်လေးဖြစ်ခဲ့တယ်။အဲဒီမှာလည်းကူကယုံမတန်တရားကတော့ ကင်းခဲ့ပါတယ်ဒါပေမဲ့လို့ပြတ်ကင်းတာတော့မဟုတ်ပါဘူးအချိန်ကြီးကင်းတာတော့မဟုတ်ပါဘူးအချိန်ပိုင်းကင်းတာပါဉာဏ်လေးဖြစ်တဲ့ခိုက်တာလေးဘုဒ္ဓတပတိမှာဖြစ်တဲ့အခါကျမှပစ္စယပရိက္ခဉာဏ်နဲ့ကင်းခဲ့တဲ့အဲဝိသိကိစ္စဟာပေါ့လေနောက်ထပ်ထပ်ပြီးတော့မပေါ်တော့ဘူးဒါလည်းအပြတ်ရှင်းမလိုက်ဒီဝိသိကိစ္စတာယောဇဉ်ကိလေသာကြီးနဲ့ကင်းသွားပါတယ်အဲကြောင့်ဘုဒ္ဓဘာဟာဒီဝတ္တန်တရားကြီးကင်းသွားတော့ အမှန်တရားကိုဖော်ထုတ်တော်မူတဲ့မြတ်စွာဘုရားအမှန်တရားမှန်တရားတိုင်းရှင်းလုံးနေတဲ့ပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေပေါ်မှာကံကံရဲ့ကျိုးတွေယုံကြည်သွားတာပဲ။ဒါတော့သီလပရပရာမာသခေါ်တဲ့တာယောဇဉ်ကိလေသာတစ်ပါးလည်းပဲလုံးဝခင်းသွားပါတယ်။ခင်းပုံကတော့ယောဂီဟာတရားအထုတ်ဆဲကိုယ်တည်းကဒုက္ခသစ္စာထိုက်တဲ့တရားတွေပေါ့။အဲဒါကြီးရှုမှတ်ပြီးတော့သိနေတာပဲ။ ဒုက္ခသစ္စာပိုင်းခြားသိနေတာပဲဒုက္ခသစ္စာပိုင်းခြားသိခြင်းဖြင့်ဒုရိယသစ္စာပယ်မှုဒီရင်ကနိရောဓလည်းဆိုင်မှုလောကီမက်တွေလည်းပဲပွားမှုအလိုလိုကိစ္စဖြစ်ပြီးသွားတယ်ဒုက္ခမြင်တာချင်းသစ္စာမှန်စွာသိမှုကြီးဆိုတာပါအဲဓမ္မသစ္စာလေးပါပါနေတယ်လောကီခိုက်တတ်တဲ့အခုကသစ္စာလေးပါပါနေတယ်မဂ္ဂင်၈ပါးလည်းပဲလောကီမက်၈ပါးလည်းပဲဓမ္မပါနေတယ်နောက်ဥပဒနာဉာဏ်ရင်းပြည့်ပြည့်ဆိုပြီးတော့ ဖြစ်ပြမစအငိမ့်ရကိုပတ္တပတိမဲ့ညာဖူညာနဲ့ပေါ့ရှင်းမောက်ပြည့်စည်သွားတာအဲဒီကကြတော့နိဗ္ဗာန်မြင်တာတဲ့နိဗ္ဗာန်မြင်သွားတာနိဗ္ဗာန်မြင်ပြီးတော့ကျင်းသစ္စာသုံးပါးလေလိုလိုကိစ္စရှိရှိသွားတာဆိုဒီအငိမ့်တက်ကိုဒီအကျင့်လမ်းစဉ်နဲ့တကယ်မြင်ထားတဲ့ပုဂ္ဂိုလ်ဟာဒီအငိမ့်တက်ကလွယ်ရင်ဒီပြအငိမ့်တက်မရှိဒီပြချမ်းသာမရှိဘူး ဒီလမ်းစဉ်အမှန်ကလွဲရင်ဒီပြင်လမ်းစဉ်နေရှိဆိုတာပေါ့လေလမ်းစဉ်မဟုတ်တဲ့ဟာလမ်းစဉ်အဟုတ်လို့ပြီးတော့အလိုက်မှားတာမျိုးကိုမရှိတော့အရှင်မှားတာမျိုးမရှိတော့ဘူးအဲဒီဒီလိုပြပရမသာတဲ့တတ္တပတ္တိနဲ့အပြည့်ရှင်းလိုက်တယ်သူပြောခဲ့တဲ့ဟာကပါဠိတော်လိုပါအထာဂရလိုကတော့နောက်ထပ်အိဋ္ဌမစ္စရိယဒီနှမျိုးကกินသွားတယ်သတ္တဗံမှာသူများကောင်းစားတာမနာလိုတာကိုလိုအခြားပုဂ္ဂိုလ်တွေပြည့်စုံကောင်းစားသွားမှာ မကြည်ယူတဲ့ဝန်တုံမှုမျိုးအဲ့ဒါလည်းကင်းသွားတယ်။ဘုန်းကြီးများယူဆကတော့ိတ်ဆာမစ္စရိယဒီတရားနှစ်ပါးဟာဒေါသနဲ့ရှင်တွဲပြီးတော့ဖြစ်ရတာမကျေနပ်ဘူးဒေါသနဲ့ရှင်တွဲပြီးတော့ဖြစ်ရတာသောတပန်ဟာဒေါသအရှင်းမပယ်သေးဘူးမကျေနပ်ဘူးဆိုလို့ရှိရင်တော့စိတ်တမစ္စရိယတော့ဖြစ်မှာပဲဒီတော့ပါဠိတော်ကတော့သယောစီရင်၃ပါးပယ်တယ်အထကရာမှာ၂ပါးပါထက်တယ်၅ပါးပယ်တယ်ဆိုတော့ဘယ်လို ဖြစ်သလိုစန့်ကျင်နေပါလားလို့မေးကြရှိပါတယ်သတ္တဗံအိတ္တမစ္စရိယ10တော့ပယ်တယ်အမှန်လို့သတ္တဗံပယ်တာကအပါယကမဏိယအိတ္တမစ္စရိယ10တော့ပယ်တယ်ပါယကမဏိယမဟုတ်တဲ့ဟာတော့ကြံလိဥမယ်လို့ဒီလိုပဲယူဆပါတယ်ပြီးတော့သတ္တပတိနိညာရဲ့အကျိုးပြတွေဘုသူလူနဲ့တာကရာလည်းပဲပါဠိတော်မိပြီးတော့ရေးသားထားတဲ့အချက်တွေရှိပါတယ် သောတာပတိမဉ္ဇဉ်ရဲ့ထူးခြားပုံလေးတဲ့ထူးခြားပုံကတော့သောတာပန်မှာလည်းပဲလောဘဒေါသမောဟတွေကတော့မကင်းသေးဘူးရှိသေးတယ်မာမနာတွေလည်းအပြည့်ရှိအရှိသေးတာပဲဒါပေမဲ့လို့အပါယကမဏိယဖြစ်တဲ့လောဘအဆိုင်ခဲဒေါသအဆိုင်ခဲမောဟအဆိုင်ခဲစသည်ပေါ့လေအဲ့ဒါတွေကိုတော့သောတာပတိမေကပြတ်ရှင်းမလိုက်တယ်ပြတ်ရှင်းမလိုက်တော့သောတာပန်ပုဂ္ဂိုလ်ဟာ လောဘဒေါသမောဟရှိနေပြီမယ်လို့အပေချလောက်အောင်ဒေါသမကြည့်ဒေါသမကြည့်မောဟမကြည့်မာနမကြည့်တော့ဘူးအဲဒါဒီသက်သာသွားတယ်ပြီးတော့နောက်အကျိုးပြတစ်ခုကတော့တကယ်လို့သောတာပန်မဖြစ်ဘူးဆိုရင်ဖြစ်သေးဘူးဆိုရင်အကန့်အသတ်မရှိတဲ့သံတရားဤဟူသောဝိတုခရည်ရည်ညိသမုတ်တရားကြီးပါလိမ့်ဆယ်တော့မှ၆ခါမှမဟုတ်ဘူးသောတာပန်ဖြစ်သွားတဲ့အခါကျတော့ အကန့်အသတ်မရှိတဲ့သန္တရဒုက္ခသမုဒ္ဒရာကြီးခြောက်သွားတယ်လို့ဒီလိုဆိုလိုပါတယ်သဘောကတော့ခုနဘဝတွေတိုးပြီးတော့ဟိုဘက်ဘဝကြီးမဆက်ရတော့ဘူးလို့ဒီလိုဆိုရလူသားတော့တတ္တဘာမဖြစ်သေးရင်ပင်လေရည်ရည်ကြီးမဆုံးလျောင်ကျဲတယ်လို့ဘဝရည်လည်းပဲကျဲသွားနိုင်တယ်လို့ဒါပြောတာပါပဲအခုဘဝကျုပ်သွားတာခုနဘဝတိုးပြီးတော့မဖြစ်ရဘူးဆိုတော့ဒါ ကိုယ့်ဘဝရဲ့အစတတ်ကိုအနားလည်သွားပြီတော့တော့ပြီးတော့သဗ္ဗပါယဒွါရဏိကြည့်တဲ့ဟက်ကြည့်အပယ်လေးပါးတကားတွေကိုသူကပိတ်ပါသေးတယ်ပိတ်ပေးပါတယ်။ဘာဖြစ်လို့လဲဆိုတော့ကိလေသာတွေထဲမှာဆိုရင်တိတိနဲ့ဝိသိကိစ္စအသိအရေးကြီးတယ်။သိထက်မြက်တဲ့ကိလေသာတွေဒီကိလေသာတွေ။အဲတော့တတ္တပတိမကအဲ့ဒါအပြတ်ချင်းမလိုက်တော့သူတို့ရှိလို့ရှိရင်လောဘဒေါသမောဟကိလေသာတွေအဝိဇ္ဇာတဏှာတွေဖြစ်ပြီးတော့ အပယ်လည်းကြနိုင်တယ်အဲ့တော့ရေးပါတယ်ဒိဋ္ဌိနဲ့ဝိသိကိစ္စအပြတ်ရှင်းလိုက်တော့အပယ်တကားလည်းအလိုလိုပြိတ်သွားတာပဲတတ္တဘာမဖြစ်ခင်ကပြုခဲ့တဲ့အကုသိုလ်ကံဟောင်းအပယ်လာစီတာတဲ့အကုသိုလ်ကံဟောင်းအဲ့ဒါရလည်းအကျိုးပေးတော့နောက်လည်းပဲအပယ်လာနိုင်လောက်အောင်အကုသိုလ်ကံတွေလည်းထပ်ပြီးတော့မပြုတော့ဘူးဒီအကုသိုလ်ကံတွေဆိုတာအဝိဇ္ဇာနဲ့တဏှာအပေါ်ရှိမှ သူတို့အကျိုးပေးတာကိုကုသိုလ်ကနဲ့ထုံနေကြအောင်ပဲအပါယကမဏိယဖြစ်တဲ့အဝိဇ္ဇာနဲ့တခါတတ်လိုက်တော့သူတို့လည်းပဲအလိုလိုတည်သွားတယ်အဲ့ဒါကြီးလို့အကျိုးပြီးတော့ဒါနောက်တစ်ခုအကျိုးပြကတော့သတ္တနာရိယတဏ္ဏသမုကိပံကရောတိအရိယဆိုတာဖြူစင်တန်ရှင်းမြင့်မြတ်တဲ့ပုဂ္ဂိုလ်အရိယခေါ်ပါတယ်အဲ့ဒီပုဂ္ဂိုလ်များရဲ့ဥစ္စာဝရိယဓနခေါ်ပါတယ်အရိယတို့ပိုင်ဆိုင်တဲ့ဥစ္စာပေါ့ အဲ့ဒါ9မျိုး9မျိုးကတတ္တက1မျိုးသီလက1မျိုးရှိတိက1မျိုးဥတ္တပက1မျိုးတုတ္တက1မျိုးသာကသာက1မျိုးနဲ့ပညာ1မျိုး9မျိုးပဲအဲ့ဒီအရာဥစ္စာ9ပါးလည်းပဲပိုင်သွားပြီတဲ့ဆိုလိုတာကတော့တတ္တတရားကြီးမြဲသွားပြီလို့ဒီလိုဆိုလိုပါတယ်ဒီတတ္တတရားဥစ္စာအပိုင်ရသွားပြီသီလလည်းပဲငါးပါးသီလမြဲသွားပြီပေါ့ငါးပါးသီလကျိုးပေါက်တာမရှိတော့ ပြီးတော့အပေကြနိုင်လောက်အောင်အကုသိုလ်ဒုစရိုက်တွေပြုဖို့စစ်တက်ကြောက်တတ်သွားပြီ။ဟွန်းဒီပြဟာကြီးတော့ရှိသေးတာပါ။အပေကြနိုင်လောက်အောင်တော့ပြုဖို့ရစစ်ကြောက်သွားပြီ။သုဒ္ဓဆိုတာကသာရိသုဒ္ဓနဲ့လက်တွေ့သုဒ္ဓနှမျိုးလုံးလည်းပဲသူလက်လာမီပိုင်သွားပြီ။တရားတွေနာကြရတယ်တရားတွေအားထုတ်ရတာနာကြတဲ့အချိန်မှာအားထုတ်တော့ကိုယ်လေးဖြစ်သွားတယ်။သာကဆိုတာအရိယာမဲ့ဖြစ်တဲ့အခါဘယ်နဲ့သက်တဲ့ကိလေသာတွေတိတိဝိသိကိစ္စဘယ်နဲ့သက်တဲ့ကိလေသာတွေပေါ့ဒါတွေစွန့်ချလိုက်တာ။ ။ဒါလည်းပြန်ပြီးတော့မကောက်ကြတော့ဘူး။တင်းသွားပြီဒီမှာ။ပညာဆိုတာလည်းပဲခြေခံယုံနာပိုက်ခြားသိမှာသာဥပဒနာဉာဏ်လေးနောက်မဲ့ညာပူညာလေးပေါ့ဒီဟာကြီးဥစ္စာကြီးပိုင်သွားတယ်ဆိုတာ။အဲဒီဒီဥစ္စာ9ပါးထဲမှာတတ္တာပြည့်စုံသွားတော့တတ္တာကမတုံမလို့ခိုင်မြဲသွားတော့သတ္တဗံဖြစ်တဲ့ပုဂ္ဂိုလ်ကိုပစ္စည်းနဲ့ဖျောင်းသိဆောင်လို့မရတော့ဘူး။อืม ဒီအမှန်တရားကိုအမှန်ဖရားကိုပယ်ဆွံ့ဖို့ရတော့ဒီကြီးနဲ့ပြေဆောင်မရတော့ဒါတော့အပြစ်နဲ့ပြောပြောပေါ့လေဒီအမှန်တရားကိုမစွန့်တော့ဘူးအမှန်ဖရားလည်းမစွန့်တော့ဘူးဘယ်တော့ပဲအလေးညာကောင်းတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ပေါ့ကြောက်ရွံ့တောင်းမှပြုံးလောက်အောင်ပြောကောင်းတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်အဲ့ဒီပုဂ္ဂိုလ်တော့မလိုက်တော့ဘူးဘာဖြစ်လို့လဲဆိုတော့သူကကိုယ်လေးဖြစ်နေပြီကိုယ်လေးအတိလေးရနေပြီဆိုတော့တခြားဟာတွေကမမှန်ဘူးဆိုတာနားလည်နေတော့ ယ်လောက်ပဲပြောပြောအဲ့ဒီပုဂ္ဂိုလ်တော့မပါတော့ဘူးအဲ့ဒီကျိုးတွေလိုလိုရပါတယ်ဒီနေရာဌာနမှာဝိတုကြောင့်လေးတွေနဲ့ထည့်သွင်းပြီးတော့ပြောလိုပါတယ်ဒါပေမဲ့လို့ဒီအကျိုးပြစိတ်ကလေးတွေမပြီးမှဆိုတာနဲ့ဟောလို့ဝိတုကြောင့်ခဏထားခဲ့ရပါတယ်ဒီတော့နောက်တစ်ခုအကျိုးကအတ္တကိကမိစ္ဆာမေကပကြဟတိတတ္တပတိမေဟာလမ်းမှာ၈ပါးကိုအင်္ဂါ၈ပါးရှိတဲ့လမ်းမှာကိုတခါတည်းရှင်းလိုက်တယ် ဝိချာတိတိမိစ္ဆာသင်္ကပ္ပစသည်ပေါ့ဒီဒါမျိုးတွေပေါ့အဲ့ဒါကြီးရှင်းလိုက်တယ်ပြီးတော့အမြင်လွဲတာမရှိတော့ဘူးအပေကြနိုင်လောက်အကြံလွဲတာရွေကျလွဲတာလည်းမရှိတော့ဘူးပြီးတော့ဝစီတုခရိုက်၄ပါးပယ်နဲ့ဆက်တဲ့ဒုခရိုက်တွေဝစီတုခရိုက်တွေခင်းတော့တယ်ကျန်တဲ့ဟာတွေတော့ရှိသေးတာပေါ့အချို့ဟာတွေပဲကာဒုခရိုက်၃ပါးလုံးဝခင်းတော့တယ်ဟွန်းဒါဒီလိုပဲရှင်းသွားပါတယ်ဒါတော့မမှန်တဲ့အတ္တဘုဟုဒါလည်းမရှိတော့ဘူးအပေကြနိုင်လောက်အောင် လွဲမှားတဲ့အာထုံမှုလွဲမှားတဲ့အမှတ်လွဲမှားတဲ့စိတ်တည်ကြည်မှုတည်ကြည်မှုပေါ့အဲ့ဒါတွေဘာမှရှိတော့ဘူးအဲ့ဒါတွေပြရှင်းလိုက်တယ်ဒါဒီပုဂ္ဂိုလ်ဟာဘယ်တော့မှလမ်းမမလိုက်တော့ဘူးလို့ဒီလိုဆိုလိုတော့ဒါတော့သဗ္ဗဝေဒဗျာနိဥပသမေတိတဲ့ပတ္တပတိမက်ကအလုံးစုံသောယံအလုံးစုံသောကြောက်ဖွယ်ရာပြည်ကိုလည်းပဲမီးစီပါတယ်အဲ့ဒီဝေဒဆိုတာကတော့အခြားမဟုတ်ပါဘူး သူများတဲ့တတ်ဖြတ်ခြင်းအစရှိတဲ့၅ပါးတိလပြည့်မှုအကုသိုလ်ဒီပင်လျင်ဒီရမှာပဲအတွင်းဉာဏ်တွေပေါ့အဲ့ဒီအတွင်းဉာဏ်တွေအေးသွားတယ်အတွင်းဉာဏ်မှာအေးလို့ရှိရင်အတ္တလူဝါဒအစရှိတဲ့ဘေးကြီးစက်ဝေရဘေးကြီးတွေစိုက်တော့တာပဲဒီပြင်ခြားခြားဘေးတွေလည်းပဲစိုက်တော့တာပါပဲအဲ့ဒီဘေးတွေလည်းငြိမ့်သွားတယ်သိကောင်းလားအဲ့တော့ညာအေးဘေးအေးခြင်းလို့ရှိရင်တော့ဒီတတ္တပတိမဲ့သိဖို့ပဲအရေးကြီးတာပါ တကူရင်ငိမ့်ချရေးအတွက်သိရေးကြည့်ပါလားဒီတတ္တဝတိနဲ့ရလိုက်တာနဲ့မိမိရဲ့တဏ္ဍာမှာပေါ့သမဏကြောက်เสียကောင်းနေဉာဏ်ကြီးဝေရအေးသွားတာပဲဒီအဝေရကြီးအေးသွားတယ်ဆိုဘာမှကြောက်เสียမရှိတော့ဘူးဟွန်းအေးသွားတာပဲဒါတော့တကူရင်ငိမ့်ချမှုငိမ့်ချတဲ့ဥယျာဉ်ကြီးများပြီဆိုလို့ရှိရင်ဘုရားငိမ့်ချရေးဆိုတာလည်းလိုလိုရပါမယ် တတ္တပါဖြစ်ဖို့လမ်းကြောင်းလိုက်လို့ရှိရင်ဒါတကယ်ကဘာကြီးကြီးလမ်းစဉ်ပဲဆိုတာသဘောပေါက်နားလည်လို့နားလည်ဖို့ပါဒီအနေပတ်သက်ပြီးတော့ခွန်ကြီးကတော်တော်လေးရှင်းပြချင်ပါတယ်ဒါပေမဲ့အချက်လက်ပြီးတော့သိသိချင်တာလည်းမဟုတ်လို့ရှင်းပြဖို့အချိန်လုံးလောက်ပါဆန္ဒတစ်ခုကသမသမုဒ္ဒသဩရစဗုဒ္ဓဘာဝံဥပနေတိမြတ်စွာဘုရားရဲ့သားတော်အစ်စ်သမီးတော်အစ်စ် ဖြစ်ရအောင်လည်းပဲပို့ပေးပါတယ်တဲ့။ပြောဒီစကားအရဆိုရင်သောတာပန်ဖြစ်သေးခင်တော့ဘယ်လောက်ပဲဘုရားကိုကိုယ်ပဲဘယ်လောက်ပဲတရားကိုယ်ပဲဘယ်လောက်ပဲသံဃာကိုကိုယ်ပဲယုံကြည်မယ်လို့ဘုရားသားတော်အရှင်မဟုတ်သေးဘူးတပည့်တော်အရှင်မဟုတ်သေးဘူးဆိုတာရှင်းပါတယ်။ဘာဖြစ်လို့လဲဆိုတော့အရိယာမရှိသေးလို့ရှိရင်တစ်ချိန်မှာဉာဏ်သုံးပါးကိုယ်ပဲမလဲအခြားတစ်ချိန်ကျတော့အဲ့ဒါဖြစ်တယ်ပြီးတော့အခြားအယူဝါဒတွေဟော ကြောက်သွားတာလည်းရှိတယ်စွန့်ပယ်တာလည်းရှိတယ်อืมဒီဘဝမစွန့်ပယ်တော့မှနောက်ဘဝမှာလည်းပဲစွန့်ပယ်တဲ့အနေမျိုးတွေရောက်နေတာပဲဒီဘဝသူတော်ကောင်းကြီးဟာတစ်ချိန်မှာသူတော်ကောင်းကြီးကနောက်တော့ပြေးမှကြီးလည်းဖြစ်သွားနိုင်တယ်ဒီဘဝကသူတော်ကောင်းကနောက်ဘဝမှာလည်းပြေးမှကြီးဖြစ်သွားနိုင်တယ်မသေးကြဘူးညတတ်တော်ဖြစ်ရင်တော့သေးကြပြီတဲ့ဘုရားစကားကောင်းနာတော်ဆိုတာဆိုလိုတယ်ဒါကောင်းစကားနားထောင်တော့သားတွေမှာသမီးတွေမှာအစ်စ်ဖြစ်သွားပြီလို့ဒီလိုဆိုလိုပါတယ် သဆိုတာကတော့ဩရစပုတ္တဘာဝံလို့ရင်သွေးတော်ရင်မဖြစ်တဲ့သားတော်လို့ဒီလိုတော့ဆိုထားပါတယ်သားတော်ဆိုတော့သမီးတော်မပါတော့အမျိုးသမီးတွေကရှင်လက်ရှင်မရှင်နဲ့မှာဒါပေမဲ့လို့ပုတ္တယူယူလိုက်လို့ရှိရင်သမီးတွေပါသွားတာပဲမင်္ဂလာတရားတော်ထဲမှာပုဒ္ဒဒါရတပင်ဟောဆိုတာပေါ့ဒီသားနဲ့မရကျွေးမွေးရမယ်ဆိုတာသမီးမပါပဲဖြစ်နေတော့ ဗုဒ္ဓဆိုလို့ရှိရင်သတိပါတခါလည်းပါပါတယ်ဒီတော့မျိုးသမီးတွေကမကျေနပ်မရှိနဲ့မိမိတို့အတွက်လည်းမပါပါလားလို့ဒီလိုမကျေနပ်မရှိနဲ့ဗုဒ္ဓဆိုရင်ဒီတုသမီးလည်းအလိုလိုပါသွားတာသိကောင်းတာတော့ဘာလို့ဒီလိုထည့်ရှင်းရလဲဆိုတော့ခွန်ကြီးဒီ MS ရောက်တဲ့ကူကမျိုးသမီးတွေနဲ့ပတ်သက်ပြီးတော့တိုက်ခိုက်ခံရတာ ဒီတော့ဒီခါလည်းပဲအတိုက်ခိုက်ခံအောင်ပဲဆိုလို့ရှိရင်တော့ဘုန်းကြီးမသက်သာတော့ဘူးဒါမှမဟုတ်ဖြည့်ရှင်းရတာဒီတော့ဓာတ်လူခွင့်ရရပါတယ်ဆိုတာဘုန်းကြီးကမှပြလိုက်ပါတယ်အဲနောက်ဆုံးကတော့အနိတန်သအနိကတတနာအနိတာသနာပฏิလာဘယဝတ္တိအဝတ္တိအခြားရာပေါင်းများစွာသောအကျိုးအာနိတိအမြတ်ဆုံးတွေလည်းပဲရနိုင်ပါသေးတယ် သာကရာဆရာကြီးလည်းပဲအကုန်လုံးအဆုံးစီမပြနိုင်တော့ဘူးဒါလည်းချုံးပြီးတော့ပြရတော့တာပါပဲအဲဒါကြရတော့သာဘုဘောတတ္တဗံပုဂ္ဂိုလ်ကတရားနာလိုက်လို့ရှိရင်စူးစိုက်တဲ့နာရတဲ့ပြီးတော့တရားတော်ကြီးလည်းပဲနားလည်လွယ်တယ်တရားတော်ကြီးပေါက်လာပြီဆိုလို့ရှိရင်တစ်ဖိတ်ဖိတ်နဲ့จิตတိမှုန်းကြီးနေခါရထလာတာဒါကြီးလည်းဖြစ်တယ်မလွဲတာလူလူကိစ္စပြရပြီမယ်လို့နွားမိခင်ကြီးများမြစ်စားတဲ့အခါမှာမြစ်လည်းစားပြီးအစားလည်းစားပြီးတဲ့သားလည်းကြည့်ရသေးတယ်ပေါ့ တရားတကယ်ရထားတဲ့ပုဂ္ဂိုလ်ဟာတရားပဲစိတ်ဝင်စားနေတာပဲဟွန်းမှားလိုက်လို့ရှိရင်လည်းပဲလွယ်လွယ်နဲ့ပဲစိတ်ကြည်တင်တတ်တယ်စသည်ပေါ့လေရာပေါင်းများစွာသောအကျိုးတွေလည်းရနိုင်ပါသေးတယ်တဲ့ဒီလိုဆိုပါတယ်ဒီနေ့သတ္တဗံအကျိုးပြတော့ပဲပြီးပါပြီအချိန်တော်မှ10နှစ်လောက်လွန်သွားပါပြီဒီနေ့တရားဒီကိုအဆုံးသတ်ဖို့ရနည်းနည်းကြမ်းနေပြီလေဒါမှမဟုတ်တော်ပြီဒီနေ့တော့နောက်နေ့ကြမှာပဲဆက်ပြီးတော့အဆုံးသတ်တော့မှာ